ယောရှုမှတ်စာအခန်းကြီး1အငယ်1မှ9ထာဝရဘုရား၏ကျွန်မောရှေသည် အနိစ္စရောက်သောနောက်မောရှေလက်ထောက်နုံဤသားယောရှုအားထာဝရဘုရားကငါ၏ကျွန်မောရှေသည်အနိစ္စရောက်လေပြီတို့ဖြစ်၍တင်နှင့်တင်၌ပါသောဤလူအပေါင်းတို့သည်ယခုထ၍ယော်ဒန်မြစ်တစ်ဖက်သို့ကူးကြလောဤဒေလအမျိုးသားတို့အား ငါပြီးသောပြည်ကိုဝင်စားကြလော့မောရှိအားငါဂတိရှိသည့်အတိုင်းတင်တို့နင်းသမျှသောမြေကိုတင်တို့အားငါပေးမည်တောချီမှဆ၍လေဗနုန်တောင်တိုင်အောင်၎င်းဥဖရမီကြီးမှဆ၍ဟိတ်တိပြည်တလျှောက်လုံးပါလျက်နေဝင်ရဘက်ပင်လေကြီးတိုင်အောင်၎င်းတင်တို့နယ်အပိုင်းခြားဖြစ်ရမည်တင့်အသက်တီဒီကာလပတ်လုံးတင့်ရှိမှအဘဲသူမျှ မခံမရနိုင်ရမောရှေနှင့်အတူငါရှိတကဲ့သို့တင်နှင့်အတူငါရှိလိမ့်မည်ငါသည်တင့်ကိုမစွန့်တင့်ကိုပြည့်၍မထားအာယူ၍ရရင်ချင်းရှိလောဘိုးဘီတို့အားပေးမည်ဟုငါချိန်ဆိုသောပြည်ကိုတင်းသည်ဤလူတို့အားဝေ၍အမွေပေးရမည်တို့ဖြစ်၍ငါဤချွန်မောရှိမှားထားသောတရားအတိုင်းကြည်မည်ဟု ဆောက်ရှောက်ခြင်းငှာ အာယူ၍အလွန်ရဲရင့်ခြင်းရှိလော့။ကြံစည်လေသမျှတို့၌အောင်မည်အကြောင်း၊ထိုတရားလမ်းသို့လိုက်လော့။လက်ျာဘက်၊လက်ဝဲဘက်သို့မလွှဲနှင့်။ထိုပညတ္တိကျမ်းစာ၌ရေးထားသမျှအတိုင်းကျင့်မည်ဟုစောင့်ရှောက်ခြင်းအလိုငှါ၊ကျမ်းစာကိုမဘတ်မရွတ်ဘဲမနေ၊နေ့ညဉ့်မပြတ်ကြည့်ရှုဘတ်ရွတ်ရမည်။သို့ပြုလျှင်သင်သည်အကြံထမြောက်၍အောင်မြင်လိမ့်မည် င့်ကိုငါမှားထားသည်မဟုတ်လော အာယူ၍ရဲရင်ချင်းရှိလော မကြောက်နှင့်စိတ်မပြတ်နှင့်တွားလေရာရာ၌သင်၏ဖျားသခင်ထာဝရဖျားရှိသည်ဟုမိန့်တော်မူ၏အငယ်30မှ18ထိုအခါယောရှုသည်ဘူမင်းများတို့ကိုခေါ်၍တတ်တလျှောက်လုံးသို့တွားကြလော့တင်တို့၏ဖျားသခင်ထာဝရဖျားအပိုင်ပေးတော်မူသောပြည်ကို ဝင်စားခြင်းငှါသုံးရက်အတွင်းတွင်ဤယော်ဒန်မြစ်တစ်ဖက်သို့ကူးရသောကြောင့်ရိတ်ခါကိုပြင်ဆင်ရကြမည်အကြောင်းလူများတို့အားဆင့်ဆိုကြလော့ဟုမှာထားလေ၏တပံယောရှုသည်ရုဘင်အမျိုးသားဂတ်အမျိုးသားမနာရှေအမျိုးသားတဝက်တို့ကိုခေါ်၍ထာဝရဘုရား၏ကျွန်မောရှေသည်တင်တို့အားမှားထားသော စကားဟုမူကား သင်တို့၏ဘုရားသခင်ထာဝရဘုရားသည်သင်တို့ကိုဤပြည်၌နေရာချတော်မူပြီ။သင်တို့သားမယား သူငယ်များနှင့်တိရစ္ဆာန်များတို့သည်ယော်ဒန်မြစ်အရှိဘက် မောရှိပေးသောပြည်၌နေရရကြမည်။ထာဝရဘုရားသည်သင်တို့အားနေရာချသည့်အတိုင်းညီကိုတို့အားနေရာချတော်မူမူမီသင်တို့၏ဘုရားသခင်ထာဝရဘုရားပေးတော်မူသောပြည်ကို သူတို့သည်မသိမ်းမယူမှီတိုင်အောင်၊သင်တို့တွင်ခွန်အားကြီးသောစစ်သူရဲအပေါင်းတို့သည်လက်နက်ကိုင်လျက်၊သင်တို့ညီအစ်ကိုများရှေ့မှာကူး၍မစရကြမည်ဟူသောစကားကို အောက်မေ့ကြလော့။ထိုနောက်မှထာဝရဘုရား၏ကျွန်မောရှေသည်ယော်ဒန်မြစ်နေထွက်ရာဘက်၌ပေး၍၊သင်တို့ပိုင်သောပြည်သို့ ပြန်၍ဝင်စားရကြမည်ဟုပြောဆို၏။ထိုသူတို့ကလည်း ကိုယ်တော်မှားထားတော်မူသမျှကိုကျွန်တော်တို့ပြုပါမည်စေလွတ်တော်မူသမျှသောအရတ်တို့တော်ပါမည်အရာရာတို့၌မောရှိ၏စကားကိုနားထောင်သည်နီးတူကိုရော့စကားကိုလည်းနားထောင်ပါမည်တို့ဖြစ်၍ကိုရော့ဤဖျားသခင်သာရဖျားသည် မောရှိနှင့်အတူရှိတကဲ့သို့ကိုရောနှင့်အတူရှိတော်မူပါစေသောအာနာတော်ကိုဆံ၍ မှားထားတော်မူသမျှသောစကားကို နားမထောင်သောသူမည်သည်ကားအသေးသက်ခြင်းကိုခံစေရမည်တို့ဖြစ်၍အာယူတော်မူပါရဲရင်ချင်းရှိတော်မူပါဟုယောရှုအားပြန်လျှောက်ကြ၏